ဘုန်းကြီးတို့တွေရဲ့ဘုဒ္ဓမြတ်စွာသာသနာမှာမြတ်စွာဘုရားအဆုံးမဤကျေးမှုနယ်ပယ်ထဲမှာဒီလိုစိတ်ဓာတ်ဖွံ့ဖြိုးအတိမတိုးစီနိုင်တဲ့ဘဝအရှိမြင့်ဆုံးဖြစ်အောင်လုပ်ပြီးတဲ့ဘာဝနာတရားဟာ ရေးကြီးဆုံးကိစ္စတရားတွေပါနေပါလားရေးကြီးဆုံးကိစ္စမှာအချက်၄ချက်ရှိပါတယ်တိမလုပ်မဖြစ်ဘူးလုပ်ကိုလုပ်ရမယ်နေ့ကိုယ်တိုင်လုပ်ရမယ်ကိုစားတရားရောက်လုပ်လို့မရဘူးသုံးအချိန်ပြီးလုပ်ရမယ်သုံးမဟုတ်အချိန်မှလုပ်ရမယ် လေးအကျိုးရများတယ်။အဲဒီအချက်လေးချက်နဲ့စစ်စစ်လိုက်လို့ရှိရဲ့အရေးကြီးဆုံးကိစ္စတွေမှာပါနေပါတယ်။ခုလာရောက်ပြီးတော့အထုတ်ကြတဲ့ပုဂ္ဂိုလ်များလည်းပဲမိမိတို့ဘဝတစ်လျှောက်မှာတော့အခုလိုစိတ်ဓာတ်ဖွံ့ဖြိုးအတိမဏိတိုးစီနိုင်တဲ့ဘာဝနာလုံငန်းဟာအရေးကြီးဆုံးကိစ္စပဲလို့ သဘောထားရပါတယ်အဲဒီလိုသဘောထားလို့ရှိရင်အရေးကြီးဆုံးကိစ္စပေါ်မှာပေါ်ပေါ်ဆာဆာမဖြစ်တော့ဒီလေးဆာဆာဖြစ်လာနိုင်တယ်ပြီးတော့စိစိဆက်ဆက်လည်းဖြစ်လာနိုင်တယ်တကအချိန်ဖြုတ်ရန်သားတဲ့ ဒါတွေလည်းမရှိနိုင်တော့ဘူးအဲဒီလိုအခြေအနေရှိလာပြီဆိုလို့ရှိရင်မိမိတို့အဖို့တိုးတက်ဖို့ကတော့တည်ကြနေတာပါပဲအဲဒီလိုအထုတဲ့ယောဂီပုဂ္ဂိုလ်များသဘောထားနိုင်ဖို့ရာအတွက်ဒီနေ့ထပ်ပြီးတော့တတိပေးပါရစေဒီတော့အရေးကြီးဆုံးတရား ကိစ္စတရားဆိုတဲ့အနေနဲ့အမည်ရှိပြီးတော့အခုလိုတရားထုတ်ရဌာနမှာပေါ့လေယောဂီဖြစ်နေဝင်ရောက်လာပြီးတော့ချက်တန်းစာသတိပ္ပဘာဝနာတရားတွေဆွမ်းနေကြတယ်ဓမ္မလာပြီးတော့အထုကြတာဒါပေမဲ့လို့ဘာဝနာတရားကတော့အခြားကုသိုလ်တရားတွေနဲ့တော့မတူတတ်ဘူး သူ့ကိုပွားများအထုတ်တဲ့အခါမှာယူသည်လေးစားယုံနဲ့မကပါဘူးမရမနာမပြတ်မချားပဲပေါ့လေရှုမှအထုတ်ရတယ်ဒါကြောင့်မလို့ရှုမှအထုတ်တဲ့အထုတ်ပြီမယ်လို့ခပ်ပေါ်ပေါ်ခပ်ရောရောအထုတ်နေလို့ရှိရင်တော့ မယုံမသိပြုနေတယ်ပြုနေတယ်လို့ဆိုရမှာပါပဲအဲ့ဒီအချိန်မှာမရှိမှုပဲနဲ့မိသွားတာတွေကလွတ်သွားတာတွေကအများကြီးရှိနေတတ်ပါတယ်ဒါကြောင့်ယတိစွာမပြုလို့ရှိရင်ပမာဒလို့ဆိုပါတယ်ဒါပေမဲ့လို့ မရှိမှမပဲနဲ့မေ့သွားတဲ့မေ့သွားမှုကအဲမဖို့ပြက်ကွက်သွားတယ်လို့သွားမှုကဒါပမာဒလို့ဆိုရတယ်ပြက်ကွက်သွားတာပို့ဆတာလေဟင်းသွားတာပေါ့လေအဲ့ဒီအကွက်ကလေးကိုဒါပမာဒလို့ဆိုလိုပါတယ်ကျွမ်းမင်းနဲ့မပြီးတဲ့မြတ် အာယုမှာကိုမပေါ့ဆတာမပြက်ကွက်တာမလေဟဲ့လားအဲ့ဒါတော့ပမာဒမဟုတ်ပါဘူးအဲ့ဒါကိုတော့အပမာဒလို့ဆိုမှာပါပဲမလျော်ပေါ်ဆမှုပြက်ကွက်မှုလေဟင်းမှုရဲ့ဆန့်ကျင်ပဲပေါ့လေမမေဘူးမပေါ့ဆဘူးမပြက်ကွက်ဘူးမလေဟင်းဘူးဆိုတာပေါ့လေ အဲဒါလည်းအပမဒဖြစ်သွားပါတယ်မယူသေးလို့ကျဲတာတခုပေါ့လေမဆက်မိတာတခုပေါ့လေဟာကွက်လူကွက်တွေဖြစ်သွားတာတခုပေါ့လေအဲ့ဒီဟာတဲ့နေရာမှာတော့ပမာဒတွေဖြစ်သွားတာပါပဲအဲ့ဒီပမာဒကတော့အကုသိုလ်ကြီးပဲအဲ့ဒီလိုလေဟိပြက်ကွက်သွားတဲ့အခါမှာမြင်ကွက်တစ်ခုကိုမကြည့်တော့မမြင်သလိုပေါ့လေ မရှုတော့အဲ့ဒီမရှုမိတဲ့အာယုံကိုမတိတာပေါ့မတိရုံနဲ့ဟိုအတိလဲလွဲသွားနိုင်ပါတယ်တွေ့ဝင်မှုံမမပြတ်သားမှုတွေဘာလို့ဖြစ်သွားနိုင်ပါလဲအဲ့ဒါမောဟလို့ခေါ်ပါတယ်ပြီးတော့ဒီလိုအမတ်တွေလွတ်ပြီးတော့အာဟုသူတွေဖြစ်သွားတာကိုပဲမရှိတဲ့မယုံတဲ့သဘောပေါ့လေ အဲဒီကလည်းဖြစ်သွားပါလေဣတိတာတွေကိုဖြစ်လာမှာကိုမယွန့်တဲ့သဘော မကြောက်တဲ့သဘောပေါ့လေအဲဒါလည်းအနုတ္တပါလို့ခေါ်ပါတယ်မရှက်မကြောက်တာတဲ့ဒီခါမှာစိတ်ကတတိနဲ့တတိရဲ့အထေလွတ်သွားတယ်ဆိုတော့ပြန့်လွတ်သွားပြီအဲဒါဥဒိစ္စလို့ခေါ်ပါတယ်အ ਨੇ ဆုံး အာဟုသူစေတသိက်တွေပေါ့လေအဲဒီလောက်တော့ဖြစ်သွားပါတယ်ဒီမှာအဲအာဟုသူတွေဝဲလာတာပါပဲဒီမှာစိတ်ဟာရှုနေကြအာယုံကလွတ်သွားရင်လွတ်လွတ်ချင်းမတည်ဘူးဆိုလို့ရှိရင်စိတ်ကအငြင်းငယ်သုံးမနေငနေငယ်တော့ကြာသွားမှာပဲအဲဒီအချိန်လေးမှာတမစီအာယုံ ဆုံလို့ရှိရင်သုံးဖို့စဉ်းစားနေလို့ရှိရင်တတ်မှတ်မှုလောဘလည်းထပ်ဖြစ်နိုင်တယ်မျက်စိရမုန်းစီရအာယုတစ်ခုနဲ့တွေ့ပြီဆိုလို့ရှိရင်လည်းပဲမျက်မှုမုန်းမှုဒေါသဖြစ်နိုင်တယ်လွတ်တလောက်ပေါ်လေလောဘဒေါသပေါ်လေရတော့ဖြစ်နေမှာပါပဲဗျာအဲ့ဒါတွေကအကုန်လုံးအကုသိုလ်တွေကြီးပါပဲပြောစရာကြည့်ရစရာမကင်း မတန်ရှင်းတဲ့ဆိုးကျိုးရနိုင်တဲ့အကုသိုလ်ကြီးကြီးပါပဲဓမ္မအများအားဖြင့်တော့ကုလဘာဝနာတရားမရှိတဲ့ပုဂ္ဂိုလ်တွေမှာအချိန်ပြည့်လို့လို့ဟောလေအကုသိုလ်တွေဖြစ်နေတာကြာကြာကုသိုလ်စိတ်လေးတော့ဖြစ်တော့ဖြစ်ပါလေဒါပေမဲ့လို့အားနေပါတယ်ကျူကြကျူကြမှောင်နေတဲ့နေရာမှာမပြောပါလို့တဲ့လျှက်စိတ်ကလေးလက်သာလောက်ပဲအဲ့လောက်ပဲရှိပါတယ် ကျန်တဲ့အချိန်တွေကတော့အကုသိုလ်ကြီးပဲဒါကြောင့်ဘုန်းကြီးတို့သတိပဋ္ဌာန်ဘာဝနာရှုမှတ်တဲ့နေပယ်ထဲမှာယောဂီနေပယ်ထဲမှာရှုရိုးစကားတစ်ခုရှိပါတယ်မရှုလျင်မရှုလျင်ကိလေဝဲတဲ့ရှုလျင်ရှုလျင်ကိလေစေတဲ့ လက်ငယ်ပေါ်သမျှအာယုံကိုအခုလိုသတိပဋ္ဌာန်ကြီးနဲ့စိတ်အားစိတ်ချိန်သားကြိုက်ပြီးတော့ယူတည်တည်စိတ်ဆက်ဆက်မရှိလို့ရှိရင်တော့ကိလေသာတွေဟာလက္ခဏာဝင်နေတာပဲစိတ်ဆက်မှာယုံကြည်ကြည်နဲ့ယူတည်တည်စိတ်ဆက်ဆက်ရှုမှနေလို့ရှိရင်တော့ရှုတိုင်းရှုတိုင်းဟာမရှိလို့ ဖြစ်ခွင့်ရှိတဲ့ကိလေသာတွေပေါ့လေဖြစ်ခွင့်မရတော့ကိလေသာတွေစင်ကြယ်သွားတယ်အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေဟာကိလေသာတွေစင်ကြယ်ခြင်းလို့လာရောက်ပြီးအထုတ်ကြတာဖြစ်တော့ကိလေသာစင်ကြယ်ရေးကိုရှေ့ရှုဦးစားပေးပြီးတော့ပေါ့လေမယုံမသိမလုံးမရအောင် မရှိမဆက်မလုံးမရအောင်ရနာရနာမလုံးမရအောင်အဲ့ဒါလေးတော့အထူးသတိပြုဖို့လိုတယ်ဆိုတာပေါ့လေယောဂီတိုင်းနားလည်ထားဖို့ပါပဲအဲ့လိုရိုးရိုးစွာမပြူခြင်းနဲ့ဆက်ဆက်ပြီးတော့ဘုရားမြတ်စွာကကုသလနာဓမ္မနာအသကိတကိရိယတာအသတိတကိရိယတာအနတ္ထိတကိရိယတာဆိုတာပေါ့လေ ယုံသေးသေးမပြုခြင်းဆက်ဆောက်မပြုခြင်းယနာယနာပြုခြင်းဆိုတာဒီပမာဏဖြစ်ပုံကိုဆိုထားပါတယ်ဓမ္မကုသိုလ်တရားပွားဖို့ကလေးစားကောင်းစွာမပြုလျက်တဲ့လေးစားစားစီစားစားမပြုလို့ရှိရင်ကောင်းစွာမပြုဘူးဆိုလို့ရှိရင်အဲ့ဒီယောဂီဟာဘာလုပ်နေလဲဆိုတော့ ခေါ်လာလှုပ်ရှားမှုတော့ရှိနေတယ်သူကခေါ်လာလှုပ်ရှားသတိတွေလွတ်နေတာပေါ့သူစိတ်ကူးရဲ့စိတ်ကူးနေလို့ရှိရင်လည်းပြောရင်လည်းပြောနေမှာပေါ့ဒီမှာခေါ်လာလှုပ်ရှားပြောနေကြသူအားမေးလျော်ခေါ်စီပဲတဲ့အဲဒီဆိုရိုးတစ်ခုထွက်လာပါတယ်ဒါကမြတ်စွာဘုရားဟောထားတဲ့အတိုင်းအဲဒီဆိုရိုးကဖြစ်လာတဲ့သဘောပါပဲ။ ဘာဝနာအရာမှာတော့ကုသိုလ်တရားတွေဆိုတာဘောဓိပက္ခိယတရားတွေပါပဲဘောဓိပက္ခိယဆိုတာအမှန်တရားတွေကိုသိမြင်တဲ့ဉာဏ်ပေါ့လေအဲဒီအတိဉာဏ်အတိုင်းဝိုင်းထဲမှာအသိပင်ထဲမှာ ပါဝင်တဲ့တရားတွေပေါ့လေအဲဒီတရားတွေကိုပဲဘာဝနာလို့ဆိုပါတယ် ရသော်ရတော့အမိနဲ့တက်ပြီးတော့ပြောထားပါတယ်သီပ္ပံ၄ပါးသမပဒံ၄ပါးကြားရမှာအမိတွေရှိပါသေးတယ်လူရတော့မေခင်၈ပါးတဲ့အဲ့ဒီတရားတွေဟာအာဖြစ်အောင်ယူသည်သည်လေးဆဆရှုမအထုံနေကြလို့ရှိရင်အဲရှုမအထုံနေဖို့ပါပဲ။ အခုတလကျော်ကျော်ဒီအထုရာစခန်းမှာပေါ့လေရှိမှနေကြတာဟာအဲ့ဒီဘောဓိပတိတရားတွေကိုပွားများနေကြတာပါပဲဒီဖြစ်သေးတဲ့ဟာကိုဖြစ်အောင်ဖြစ်လက်စာကိုလည်းပဲတိုးဝအောင်သိကြရနေပြီးတော့ကြီးအောင်ထွားအောင် အဲဒီဘာဝနာတရားတွေများအောင်အားထုတ်နေကြတာပါပဲသွားမှုရမှုထိုင်မှုလျောင်းမှုပေါ့လေအရာပေါ်လဲတော့ကိုယ်မှုစမ်းမှုပြီးတော့လှုပ်ရှားမှုပြုပြင်မှုထိုင်နေတဲ့အခါမှာဖောင်းပင်မှုပေါ့လေ အစရှိတဲ့ကိုယ်မူရာတွေကိုဖြစ်တိုင်းဖြစ်တိုင်းပေါ်လေလက်ပြီးတော့စိတ်အားဆိုင်ချိန်သားခဲ့ပြီးတော့ရှုမှတ်နေတာဟာကာနိဝသဒစိပ္ပထာကိုပွားနေတာပါပဲသွားမှုရမှုအစရှိတဲ့အပြုအမူတွေဟာရုပ်ကိုယ်ကြီးနဲ့ဆက်တဲ့အပြုအမူတွေပါပဲ အဲ့ဒီပြုမှုတွေကို ပါဠိလိုကာယလို့ခေါ်ပါတယ်ပေါင်းပြီးတော့ဖြစ်သေးတာမဟုတ်ပါဘူးဖြစ်ပြီးသားလည်းမဟုတ်ဘူးလောလောဆယ်အတိအကျပေါ်ပေါ်လာတဲ့ပိစုပန်ပေါ့လေပိစုပန်ကာယတွေပါပဲအဲ့ဒီကာယတွေကိုအနုအဖာမထထပတ္တနာရှုနေခြင်းတဲ့ ဟိုပေါ်လာတာနဲ့အဲ့ဒီပေါ်လာတဲ့အာယုဘောမှာစိတ်ကလေးရောက်သွားအောင်ဘုရားပြင်းအားဆိုင်တဲအောင်လို့ရွယ်စုမှုပေါ့လေအဲ့ဒါလေးဟာဘုရားပြင်းအားဆိုင်ပြီးတော့တဲအောင်လို့ချိန်ပြီးတော့ပေါ့လေရှုဖတ်နေတာပေါ့အနုအထထပတ္တနာရှုမှတ်နေတာတဲ့။အဲရှုမှတ်လို့ရှိရင်နောက်ပိုင်းမှာ တိသမားလေးတွေအလိုလိုဖြစ်လာတော့ပါပဲအာဆိုင်ကြီးရဲ့အာရုံပေါ်မှာကတ်နေတာပါတတိလေးကကတ်လာတော့တာပါကတ်လာပြီဆိုလို့ရှိရင်စိတ်ဘယ်မှမပြေးတော့ဒီပုံမှာပဲစိုက်ကြနေတာပါတမာလေးတွေလည်းဖြစ်လာတာပါပဲအဲ့ဒီနောက်ပိုင်းမှာလည်းပဲအတိညာနေဖြစ်လာတော့တာပါပဲအဲ့ဒါကိုပဲကိုယ်မူရာပေါ်မှာအတိညာနေဖြစ်လာတာမဟုတ်လို့ကာနုပ္ပစ္စတာလို့ခေါ်ပါတယ် တိပဋ္ဌာန်နဲ့တွဲပြီးတော့ကာယ ानु ပါဒနာစတိပဋ္ဌာပဋ္ဌာနာလို့ပဋ္ဌာနာလို့ဒီလိုလဲခေါ်ပါတယ်။ထိုင်ပြီဆိုလို့ရှိရင်တောင်းတော့လည်းကြာတော့တဲ့အခါမှာကိုယ်ရဲ့ကညောင်းမှုပူမွေးအဝုဒံကို မခံနိုင်မှုနာကျင်မှုကြိုက်ခဲမှုဆရှိရဲ့ ခံစားမှုဝေဒနာတွေကိုရှုမှတ်နေတာဟာဝေဒနာနုပါဆိုတာစိပဋ္ဌာန်လို့ခေါ်ပါတယ်။အကောင်းတဲ့ခံစားမှုတွေပေါ်တော့ရှုမှတ်တဲ့အခါမှာဝေဒနာနုပါဆိုတာစိပဋ္ဌာန်ဖြစ်တယ်လို့ကောင်းတဲ့ခံစားမှုတွေပေါ်နေတယ်ရှုမှတ်လို့ရှိရင်လည်းပဲဝေဒနာနုပါဆိုတာစိပဋ္ဌာန်ပါပါပဲ။လူရင်းကတော့ကိုယ်လေးကမသက်မသာဖြစ်တာစိတ်ထဲကမသက်မသာဖြစ်တာနဲ့ ကိုယ်ရဲ့စိတ်ထဲမှာတက်တော့တက်တာဖြစ်နေတဲ့ခံစားမှုလေးတွေဖြစ်တိုင်းဖြစ်တိုင်းရှုမှတ်တာဟာဝေဒနာနုပါဒနာအဓိပ္ပာယ်ထားပါပဲပြီးတော့စိတ်ကူးကြံစည်မှုတွေဖြစ်တိုင်းဖြစ်တိုင်းပေါ့လေအဲလက်ပြီးတော့ဖန်နေတာဟာစိတ်တာနုပါဒနာစိပ္ပာယ်ကိုပွားနေတာပါပဲ စိတ်ဆိုတာမျိုးကကိုထားရရည်တက်တယ်မနေဘူးအလေးချင်းရှိသေးလို့ရှိရင်တော့ဒီလိုပဲအဲဆုံးမခဲ့တဲ့တိရစ္ဆာန်တွေလိုပဲအဆုံးမခဲ့တဲ့ကလေးတွေလိုပဲသူကအငြိမ်မနေဘူးဒီလိုပဲထွက်တတ်တာပဲအဲရှုခွင့်အာယုံကစိတ်ကလွတ်သွားပြီဆိုလို့ရှိရင် လောဘဖြစ်ရှာနဲ့သွားဆုံတဲ့အခါမှာလောဘနဲ့တွဲရှင်နေတဲ့စိတ်တွေဖြစ်နေတာပါ။ကောင်းတာတွေမြင်ကျင်တာကြားကျင်တာနားကျင်တာစားကျင်တာပေါ့။ထိကျင်တာပေါ့အဲ့လိုစိတ်မျိုးတွေဖြစ်နေတာပါ။မကောင်းတာနဲ့ဆုံပြီးဆိုလို့ရှိရင်စိတ်ပြတ်တာစိတ်ဆိုးတာမုန်းတာညှိုးတာပေါ့။အဲ့ဒါလေ။ဒီဒေါသနဲ့ရှင်တွဲတဲ့စိတ်တွေဖြစ်နေတာပါလား။ ခြားခြားမာနတွေဖြစ်တဲ့ကမနာလုံးတုံဖြစ်တဲ့ကဆိုတာဆုံးနေတာပဲလူရင်းကတော့မတန်ရှင်းတဲ့စိတ်တွေပဲဖြစ်ပြတာပဲမတန်ရှင်းတဲ့စိတ်တွေဖြစ်နေတာတန်ရှင်းတဲ့စိတ်တွေဖြစ်နေတာဘယ်လိုစိတ်မျိုးတွေဖြစ်နေဖြစ်နေပေါ့လေသူဖြစ်တဲ့ခိုက်တာမှာကုလသတိပ္ပာနည်းနဲ့ရှုမှတ်နေလို့စိတ်တွေကိုတည်နေလို့ရှိရဲ့စိတ်တ ानु ဝဆရာသတိပဋ္ဌာန်တော့ဖြစ်နေတာပဲ တခါတခါမှလည်းပဲကြားကြမှလည်းပဲမြင်မှုကြားမှုနားမှုစစားမှုထိတွေ့မှုစသည်စသည်ပေါ့လေအဲလိုအထွေထွေသဘောတရားတွေကိုလည်းပဲပေါ်တိုင်းပေါ်တိုင်းရှုမှတ်နေတဲ့ရှုမှတ်နေတာဟာဓမ္မ ानु ပသနာစတိပဋ္ဌာန်ဟိုပွားနေတာပါပဲဆိုတော့လေအဲဒါလေးနားလည်ရပါတယ် အဲလိုဖြစ်ပေါ်သူများတွေကိုမလွတ်ရအောင်လို့ရိုးရိုးသေးသေးရှုမှတ်ပြီးတော့စိစိဆက်ဆက်ရှုမှတ်ပြီးတော့မယမနာပါလို့ရှုမှတ်ပြီးတော့သိနေတာဟာသီထာ၄ပါးကိုဘောလေပွားနေဖို့ရိုးသေးသေးပြုနေတယ်လို့ဆိုရမှာပါပဲစတိပဋ္ဌာနာဆိုတဲ့စကားစုမှာစတိအမှတ်ရမှု ရိယမှုသလောက်တည်းမသုံးပဲနဲ့ကုရမြတ်စွာကပဋ္ဌာနာဆိုတဲ့စကားနဲ့တွဲသုံးထားပါတယ်ဒါအတိပ္ပယ်အလွန်ရှိပါတယ်စကလုံးတစ်လုံးနဲ့အတိပ္ပယ်ပြီးနိုင်လို့ပြင်မယ်လို့ပဋ္ဌာနာဆိုတဲ့စကားအပေါ်ထိပ်ပြီးတော့သုံးတာဟာအခုလိုသတိမျိုးဟာတမ္မာသတိမဟုတ်ဘူးဆိုတာပေါ့လေလုံလုံကဲကထူးထူးခဲခဲ ဖြစ်ပေါ်တဲ့တတိမျိုးလို့ပြကျင်လို့တတိနဲ့ပဋ္ဌာနာတွဲပြီးတော့သစ္စာဘုရားသုံးထားပါတယ်စတိပဋ္ဌာနာမှာစတိကအမှားရမှုပဋ္ဌာနာကကရွေတည်မှုဟမ်ကရွေမပြတ်တည်သောတတိလို့ဒီလိုဆိုလိုပါတယ်ကပ်ပြီးတော့မပြတ်တည်ရမယ်ဆိုတာက တာမမဟုတ်ဘူးအလွန်ကဲကိုပဲအရှိဟုံးနဲ့ကတ္တိရမှာဟိုကအယုံပေါ်လာတဲ့ဒီကအရှိအဟုန်ရှိရမယ်လို့ရှိလိနေကံတော်ရှိရဘူးဟုတ်ဒီအားဆိုင်ပြီးတော့ပေါ်လေချိန်သားကအဲ့ဒီအတိပေါ်လာတဲ့အာယုံကြီးကိုချက်ချင်းတတိကတ်သွားရမယ် အဲ့လိုတတိမျိုးကိုပြောလိုတာပါပဲမှာဟိုအရှိန်ပါရမယ်အရှိန်မပါတဲ့တတိမျိုးကိုအရှိန်ပါရမယ်အရှိန်ပါလို့ဓမ္မပလုံးလုံးကဲကဲထူးထူးကဲကဲပေါ့လေဌာနကယုတည်တာဆွဲဆွဲပြီးတည်သွားတဲ့အဲ့တတိမျိုးဖြစ်အောင်လို့ယောဂီကအရှိန်ဟုံးထားရပါတယ်ဓမ္မအရှိန်ဟုံးမပါပဲလို့တော့မရပါဘူး အချိန်သေးလို့လည်းမရပါဘူးအချိန်သေးနေသေးနေလို့လည်းမရပါဘူးအချိန်မပါမရပါဘူးသူအချိန်ပါရမယ်အချိန်ဟောင်းကတိတ်အရေးကြီးပါလားမြန်မြန်ဆန်ဆန်တွတ်တွတ်လွတ်လွတ်လုပ်ရပါလားဝန်ပိုက်စိတ်ထားပြီးတော့ဖောင်းလဲဖောင်းလဲပိန်လဲပိန်လဲပေါ့လေရှိမဖို့ရအတွက်စိတ်ဟာအလွန်မြန်ဆန်ရပါလေ။ ဘူရပြင်းအားဆိုင်မှုရှိပြီးတော့ချိန်သားခဲ့သဘောလေးဟာအဲဒါရှိနေရတာမြန်နဲ့မြန်စားရတယ်ဟိုဖြတ်ကလေးအုပ်ပေါ်တယ်ဒီကတွေ့ရမြန်ရစိတ်လေးနှိကလို့မရဘူးဘောင်းပေါ်လာတဲ့အခုဒီစီခါလေးရောက်သွားအောင်ပင်မှုပေါ်လာတဲ့အဲ့ဒီစီရောက်သွားအောင်မြန်တွေ့ရပါလေဒီတော့မြန်မြန်တွတ်တွတ်လောရတဲ့ကိစ္စဆိုတော့ဒီကြားထဲမှာဒါပါလဲဒါပဲလို့လဲပါကြောင်လဲဆိုတာ ရှင်းစားဖို့အချိန်လည်းတော့မရပါဘူးအာယုပေါ်လာတာနဲ့အဲ့ဒီအာယုစီမှာစိတ်ကလေးကတ်သွားဖို့ရအတွက်အာဆိုင်ဖို့ချိန်စားကြပြီးတော့မှတ်ဖို့အဲ့ဒါမိမိရဲ့တာဝန်ပဲဆိုတာပေါ့လေဒီတာဝန်ကျေပြောင်းလုပ်နေရတာပဲတော့နည်းနည်းလေးမှစဉ်းစားဖို့အချိန်မီမပေးနိုင်ဘူးတော့အဲ့ဒါလိုလုပ်နိုင်မှရပါလားလူနှစ်ယောက်ကြားထဲမှာလူချင်းစရာအရာဝတ္ထု အကြောင်းအလျော်စွာပေါ်လာပြီဆိုလို့ရှိရင်တပါးသူလက်ထဲမြောက်ရအောင်ကိုယ်လက်ထဲအမြန်ရအောင်အတင်းလူရတယ်တွတ်တွတ်လေးလေးလူရတယ်ဒါမှကိုယ်လက်ထဲပါလာတာပဲအဲတော့အရာဝတ္ထုတစ်ခုယောက်ျားတဲ့မှာရုပ်တည်းပေါ်ပေါက်လာလို့ရှိရင်အဲဒီကကိုယ်လက်ထဲအမြန်ရောက်ဖို့ရာအတွက် အတင်းလူရတဲ့သဘောမျိုးပေါ့လေအဲ့လိုသဘောမျိုးထားရပါတယ်သူကအလွန်ကြီးတွက်လက်ချစ်ချပြီးတော့နုံနုံကြကြဖြစ်နေရမယ့်အစားငေးငိုင်နေပြီးတော့ပေါ့လေဆေးလေးထိကန်နေလို့ရှိရင်တော့အဲ့ဒီအရာဝတ္ထုဟာမတမာတဲ့လူရဲ့လက်ထဲရောက်သွားတော့မှာပဲအဲ့ဒါလို့ဆိုလို့ရှိရင်ကိုကပစ္စည်းပဲဖြစ်ချနေရမှာ အဲ့ဒါမဖြစ်ရအောင်ဆိုပြီးတော့ဒီပစ္စည်းကိုအရာတူရတာပဲတော့ကိုပိုင်ထားတဲ့မြေခွက်တစ်ခုကိုအကျိုးရှိစွာနဲ့အသုံးချပဲနဲ့ဒီတိုင်းပြစ်ထားမယ်ဆိုလို့ရှိရင်တော့အသုံးချတဲ့ပေါင်းမိတာပေါက်နေတာပဲရှင်းလို့မရလင်းလို့မရဖြစ်တာပဲ ဒီတော့မလိုအပ်တဲ့အပင်တွေကိုမပေါက်ရအောင်လည်းခြုံရင်းကာကွယ်ရမယ်ပေါက်လာပြီဆိုလို့ရှိရင်လည်းပဲချက်ချင်းရှင်းပြရမယ်ဒါမှမိမိပိုင်တဲ့မြေခွက်ကလေးဟာသာသာရာလေးဖြစ်နိုင်တာအဲ့ဒီသဘောသားကိုကြည့်ပြီးတော့ဗောလေကိုပိုင်တဲ့ယုံဉာဏ်တရားတွေပေါ်မှာအလကားသာဘဝတောမောဟကိလေသာပေါင်းဝင်နေမပေါက်ရအောင်ဆိုပြီးတော့ဗောလေ ဟိုပေါ်လာတာနဲ့ခုနကာယဝဏစိတဓမ္မခေါ်တဲ့အာယုန်တွေပေါ့ဒါယုံနာအာယုန်တွေပါပဲဖြက်ကလေးပေါ်လာတာလည်းပေါ့လေဒီကအများသားလည်းပဲတက်ကြွပြီးတော့လေလုံးလုံးချာချာဖြစ်နေရတယ်အစင်းလေးဖြစ်နေရတယ်အတင်းလွတ်ယူရတာပဲကိုယ်ပဲပါအောင်ပေါ့လေကိုကအရင်ဥသွားအောင်ပေါ့လေအဲ့ဒီပုံမှာ ပေါ်လာစိတ်ကလေးဖြစ်သွားအောင်ပေါ့လေတဲလူရတယ်လူတော့ကိုပိုင်တာပေါ့အဲ့ဒါလို့ဆိုလို့ရှိရင်ဖြစ်ပေါ်တဲ့ယုံနာတရားပေါ်မှာခန္ဓာဥပဒနာဘာဝလညာနေပဲဖြစ်လာမှာပဲအတိညာတစ်ခုကတော့ဖြစ်သွားမှာပဲလေအဲ့ဒါအတုံးကြတဲ့အပင်လေးစိုက်တဲ့သဘောမျိုးပါပဲတော့အဲပြစ်ထားလို့ရှိရင်တော့ပေါင်းမင်ပေါက်မှာပဲ ဒီတိုင်းပဲတတိမထားဘူးဆိုလို့ရှိရင်တော့အတုံးမချဘူးဆိုလို့ရှိရင်တော့လောဘတွေဖြစ်ခြင်းလည်းဖြစ်နေတာစိတ်ပြည့်စည်စုံမုံရုံဒေါသတွေလည်းပဲပေါက်ခြင်းနဲ့ပေါက်နေတာပဲမတိမှုတို့အရှက်မဲ့မှုတို့အကြောင်းမဲ့မှုတို့အလကားစိတ်တွေပြောင်းလဲမှုဆိုတာအလကားအတာတွေပေါက်နေတာတနေ့တနေ့တွေ့ကြည့်မယ်ဆိုလို့ရှိရင်တော့မိမိဘဝခန္ဓာကိုယ်မျိုးကိုကြီးတဲ့မှာ အသုံးမကျတဲ့အပင်လေးပေါင်းဝီတွေပေါက်နေတယ်လို့ပဲတောထတွေတော့အဲ့လိုဖြစ်နေတယ်အဲ့ဒါကိရိစာဘူမိလို့ခေါ်ပါတယ်ယုံနာရလို့ပိုင်းခြားမသိဘူးကြောင်းကျိုးလို့မသိဘူးဆိုလို့ကျတိုက်ပြထားလို့ရှိရင်တော့ကိုယ်မှာဖြစ်တဲ့ယုံနာတရားတွေဟာကိရိစာဘူမိတဲ့ကိရိစာမျိုးစုံတွေအပေါင်းဝင်တွေပေါက်ပေါက်ရောက်ရာပေါ့လေ ဖြစ်နေတယ်အဲအခုလိုသတိပဋ္ဌာန်ဘာဝနာတရားအရပါလိစိတ်အားစိတ်ချိန်သားကြိုက်ပြီးတော့ပါလိအမြဲပြတ်ရှုမှတ်လို့သတိတွေဖြစ်နေလို့ရှိရင်အတိညာနေတော့ပဲရလိုက်လာတော့တာပါပဲပညာဘူမိဆိုတာကဥပဒနာပညာတွေဖြစ်တာပဲတော့ဟွန်းပြုတ်ပြီးတော့ထားတဲ့မျိုးွက်မှာအတိအပင်လေးကိုသူရည်သူစိုက်ထားလို့ရှိရင်သိကြည့်ကောင်းတာဟွန်း ပေါင်းမကြီးအဲ့ဒီခွက်ကြီးကြီးရဆိုတဲ့ရှုပ်ပွေနေတာဘာကြည့်လို့မကောင်းတော့ပါအဲ့ဒါကိုရရှိရတဲ့ဘဝလေးကိုကြည်ကောင်းရှိကောင်းတရားကိုဖြစ်အောင်ဆိုပြီးတော့အခုလိုသတိပ္ပံဘာဝနာတရားတွေအားထုတ်ပြီးတော့ကိလေသာပေါင်းမကြီးမပေါက်ရအောင်နည်းနည်းလေးမှဆေးလေးနှိကံကိုယူဝဲနေပါလိအရှိန်အဟုန်နဲ့ပါလိဘာမှမစင်စားပဲနဲ့ပေါ့လေတွတ်တွတ်လဲလဲရှုမှတ်ဖို့ကတော့ဒါယောဂီမှာတာဝန်ရှိပါတယ် ခုပြောခဲ့တဲ့နည်းရကိုယ်မူရာတွေပေါ်တိုင်းရှုမှတ်နေတဲ့ကာနုပါဒသတိဌာန်တွေဖြစ်နေရင်ခံစားမှုဝေဒနာတွေပေါ်တိုင်းထိခံပြီးတော့ဗောလေပူဇာနုပါဒနာသတိဌာန်တွေဖြစ်နေရင်စေကုစကြကြံစီမှုတွေပေါ်တိုင်းပေါ်တိုင်းဗောလေဘာစေကုပဲဖြစ်ဖြစ်ကောင်းတဲ့စေကုပဲဖြစ်မကောင်းတဲ့စေကုပဲဖြစ်ဖြစ် ဟိုနေတဲ့ဟာကိုရှုမှတ်တဲ့စိတ်တဏှုပသနာသတိပဋ္ဌာန်တွေဖြစ်နေရင်အထွေထွေအမူအရာတွေကိုသူတို့ဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့ရှုမှတ်တဲ့ဓမ္မနိပါစနာသတိပဋ္ဌာန်ပေါ့လေသတိပဋ္ဌာန်၄ပါးလုံးဖြစ်နေလို့ရှိရင်သမဗုဒ္ဓ၄ပါးအစရှိတဲ့ပုရိပက္ခရာတရားတွေလည်းပဲဒီထဲမှာအလိုလိုပါသွားတော့တာပါပဲ။ ဟွန်းသတိပဋ္ဌာန်တရားကိုယူတည်နေတဲ့ရှိမှတ်တာနဲ့ပဲကျန်တဲ့ဟာတွေလည်းအကုန်လုံးဒီထဲမှာဖြစ်ပွားလာတယ်အကုန်လုံးအကျုံးဝင်သွားတော့တာပါပဲသမဗ္ဗရာ၄ပါးဆိုတာကဖောင်းမှုပေမှုရှုခွဲအာယုံအစမလွတ်တတ်မှတ်နေအောင်ဆိုပြီးတော့ပြင်းပြင်းထန်ထန်ပေါ်လီအားဆိုင်နေတာ အပူတွေပြေးအားဆိုင်နေတာလူကြတက်ကြွပြီးတော့ဖြက်ဖြက်လက်လက်ပြီးအားဆိုင်နေတာဘယ်လိုအားဆိုင်ရတာဟာအပြည့်နဲ့ဝင်ပြီးတော့အာဟုသူတွေမဖြစ်ရအောင်ဆိုတာပေါ့လေအဲ့ဒါကတစ်ပိုင်းတကယ်လို့ဖြစ်လာပြီဆိုလို့ရှိရင်အဲ့လိုကိလေသာတွေနောက်ထပ်မဖြစ်ရအောင်ဒုတိယတစ်ချိန်အားဆိုင်ရတဲ့သဘော မဖြစ်ခင်လည်းကြိုးကာကွယ်ရမယ်ဖြစ်လာပြီဆိုလို့ရှိရင်နောက်ထပ်အဲ့ဒါအလားတူကြီးမဖြစ်အောင်လည်းပဲကုသရတယ်ယောဂကုသတဲ့နေတဲ့မှာသွားလို့ရှိရင်ယောဂမဖြစ်ရဘူးကာကွယ်ရတယ်ဖြစ်လာလို့ရှိရင်လည်းမြန်မြန်ကုသပြရတယ်ဆိုတဲ့သဘောမျိုးလို့ပေါ့ပြီးတော့ တန်ရှင်းတဲ့ကုသိုလ်စိတ်တည်းကြီးဖြစ်အောင်လည်းအားဆက်ရတယ်။အမှတ်ကလေးကြီးပဲတတိပါတဲ့ကုသိုလ်စိတ်တည်းကြီးဖြစ်အောင်လည်းအားဆက်ရတယ်။ဟွန်းအဲ့ဒီအလားတူကုသိုလ်စိတ်ကြီးလည်းပဲလဲရနေပြီးတော့များအောင်ဟွန်းဖြစ်တဲ့တဏ္ဍာဘောဒီထူးထူးခဲခဲဖြစ်အောင်လည်းပဲဆက်အားဆက်ရတယ် အဟုတုတွေဖြစ်ရအောင်ပူရပြအစိုက်ခြင်းဖြစ်လာလို့ရှိရင်လည်းဒီအလားတူအဟုတုတွေဖြစ်ရအောင်အစိုက်ခြင်းကုသိုလ်တွေအခုလိုထေတ္တသကုသိုလ်တရားတွေဖြစ်အောင်အစိုက်ခြင်းထူးထူးကဲကဲလွန်ကဲဖြစ်အောင်အစိုက်ခြင်းတဲ့အဲလိုအစိုက်ခြင်း၄ပါးကိုသမဗုဒ္ဓ၄ပါးလို့ခေါ်ပါတယ်အဲဒါကတော့ကိုယ်နဲ့အသက်မငန့်ွက်ဖဲနဲ့ပေါ့လေ တရားကိုအလေးထားပြီးတော့အထုတ်တဲ့ပုဂ္ဂိုလ်တွေမှာဖြစ်တတ်ပါတယ်ဆိုလိုတာကတော့အခုလိုတရားအထုတ်တယ်ဆိုရင်ကိုယ်နာမှလည်းမကြောက်ပါဘူးကိုယ်နာပြီးတော့ယောဂရိယာမှလည်းမကြောက်ပါဘူးပြီးတော့သိမှလည်းမကြောက်ပါဘူးသို့တော့ကိုယ်နာပြီးတော့ယောဂဖြစ်သွားတယ်တော့မရှိပါဘူးတရားထုတ်လို့ဒီကိုယောဂဟောင်းပြီးတော့ပြောတတ်ပါတယ်မသိနိုင်ပါဘူး တရားထုတ်လို့ဒီတဲ့မသားရတဲ့ကုတ္တိမရှိသေးပါဘူး။သာထုတ်တဲ့ခါမှာကိုယ်နဲ့အသက်မငယ်ဘူးပဲလို့စောစားအထုတ်ရမယ်လို့မြတ်စွာဘုရားတိုက်တွန်းထားတာရှိပါတယ်။အဲ့ဒီတိုက်တွန်းထားတဲ့အတိုင်းပြင်းပြင်းထန်ထန်အထုတ်ရမှာပါ။အဲ့ဒီပြင်းပြင်းထန်ထန်အထုတ်လို့ရှိရင်အဲ့ဒီသမဗဒလုံလဝရိယဆိုတာပေါ့လေ။ခတ်တင်တင်အထုတ်တဲ့ဝရိယတွေကိုမှဖြစ်လာတာပဲ။ အဲဒီလိုပြင်းပြထန်တာဝိရိယရှိမိပြီးတော့အားထုတ်လို့ထူးခြားတဲ့တရားအရာသာလေးကြီးတွေ့လာပြီဆိုရင်ဟွန်းစိတ်စင်ကြယ်လို့ဒီသိအာရမှုပီတိတို့တရားပုံမှာပျော်ရွှင်မှုတို့အေးချမ်းမှုတို့ချမ်းသာမှုတို့ဝန်တာမှုတို့စသည်စသည်ပေါ့လေဒီမှာတရားရတာတွေတွေ့လာလို့ရှိရင် ယုံကြည်လာတယ်ဟင်းငါအထုတ်ကြီးကဟန်သားပဲတရားရတာလေးတွေ့လာပြီဆိုပြီးတော့ပေါ့ယုံကြည်လာတယ်တရားမထုတ်ကယုံကြည်တာတစ်မျိုးအထုတ်စကယုံကြည်တာတစ်မျိုးအဲ့ဒါလက်တွေ့မဟုတ်သေးဘူးအပြောနဲ့ယုံကြည်ရတော့သူကလက်တွေ့နဲ့ယုံကြည်လာတာလက်ခံလာတာအတည်ပြုလာတာယုံကြည်လာပြီဆိုလို့ရှိရင်တိုးပြီးတော့အထုတ်လို့ဆန္ဒတွေဖြစ်လာတတ်တယ် တိုးပြီးတော့အထုတ်နိုင်တယ်လို့စိတ်ဓာတ်တွေလည်းခိုင်မလာတတ်တယ်ဝိရိယတွေလည်းပဲအရှိန်ကောင်းလာတတ်တယ်ဒီမှာအဲဒါဝိရိယတွေအရှိန်ကောင်းသလိုအတိညာတွေလည်းနောက်ပိုင်းဖြစ်လာတတ်တယ်အဲဒါလိုဆန္ဒဝိရိယစိတ်အတိညာဒီတရားတွေပြီးစီအောင်မြင်ရင်းအကြောင်းပေါ်လေဒီမှာပါဠိလိုတော့အဋ္ဌိပါဒခေါ်ပါတယ် ပြီးစီခြင်းအကြောင်းနေအဲ့ဒါတွေလည်းဖြစ်ပေါ်လာတော့တာပါပဲဒီမှာနေတော့အဲ့လိုအခါမျိုးမှာအထူးသဖြင့်ယုံနာတရားတွေရဲ့အဖြစ်အပျက်ကိုခတ်သွက်သွက်ကြည့်နေတဲ့အခါမျိုးမှာရေကလေးပေါ်ရေကလေးပြောက်အခုဖြစ်ပြီးတော့အခုပြစ်သွားတဲ့အပိုင်းလေးပေါ်လေအဲ့ဒီအပိုင်းလေးကိုကြည့်နေတဲ့အခါမျိုးမှာ အမှတ်တွေလည်းသိကောင်းလာတတ်တယ်။သိကောင်းလာပြီဆိုလို့ရှိရင်တတ္တတရားတွေလည်းသိဖြစ်လာတာ။ထုတ်ပြီဒီတရားသိကောင်းလာမယ်ဒီနေ့တိုင်းအထုတ်တာ။တရားကိုလည်းယုံကြည်သွားတယ်။ဒီတရားတော်ကိုဖော်ထုတ်တော်မူတဲ့မြတ်စွာဘုရားလည်းယုံကြည်လာတယ်။ဟွန်းဘုရားဘာပြောပြောသူကတော့ဒီတရားနီလာနဲ့ အားထုတ်လို့ရရှိတဲ့အကျိုးရလာဒီပုံမှာပေါ့လေယုံကြည်လာတာပဲတတတရားကြီးခိုင်စားပြုလာတာပေါ့လေတော့ဆုံးဖြတ်ချက်ချလိုက်ပြီးဟုတ်ပြီဆိုပြီးတော့ပေါ့လေဟွန်းဝိရိယတွေလည်းပိုကောင်းလာတယ်ပိုပြီးတော့ရဲရင်လာတယ်အကုသိုလ်တရားတွေရှောင်ရတဲ့တတိကုသိုလ်တရားတွေဖြစ်ပွားတဲ့တတိပေါ့လေဒါတွေကောင်းလာတယ် တတိလည်းပဲထူးခြားခြားကောင်းတယ်မလို့တာအသေးပွဲလေးတွေဆိုမှတ်နိုင်လာတော့တတိကောင်းတော့စိတ်ဆူဆီးမှုတမားလေးလည်းကောင်းလာတော့ယုံနာတရားတွေပေါ်မှာပေါ့လေအခုဖြစ်ပြီးတော့အခုဘလို့ပြတ်သွားတယ်အသေးပွဲလေးတွေစားပေါ့လေပိုင်ပိုင်ခြားခြားရှိရှိလေးပြတ်ပြတ်သွားတာကြည်လာတော့အဲဒီကြီးစိုးတရားတွေပေါ့လေအားကောင်းလာတဲ့အခါမှာမဒရာကျင်းကြောင့် မတရားမှုတွေကိုလည်းပဲစုံမအုပ်ချုပ်ထားတာပဲပြီးမှုတွေတတိလွတ်မှုတွေစိတ်ဆူဆီးပြေမှုတွေမတိမှုတွေပေါ်တိမမှုတွေပေါ်လေသူကစုံမအုပ်ချုပ်ထားတာပဲစွန့်ရည်တွေတိတ်ကောင်းလာတာပဲជីវအုပ်ချုပ်တယ်ဆိုတော့ကောအိန္ဒြိယခေါ်ပါတယ်စွန့်ရည်ဆိုတော့ဗလခေါ်ပါတယ်အဲဒီကြီးစိုးစွန့်ရည်တရားတွေလည်းပဲအဝဝယ်ခေါင်းလောက်လည်းဖြစ်လာတတ်ပါတယ်တော့ အဲ့ဒါဘာလဲဆိုတော့ခုနသတိပဋ္ဌာန်ဘာဝနာပေါ်နေရင်အလိုလိုဖြစ်လာတာအဲ့ဒီအခါမှာတကယ်အမှန်တရားတွေကိုကြည့်မြင်တဲ့အတ္တုဉာဏ်တူတတိအတ္တုဉာဏ်တူရဲ့အစိတ်ပိုင်းတွေလည်းပဲဆုံးလာတာပဲတတိတွေသိကောင်းတာအသေးစိတ်ကစားပါလိမလို့တန်း မေ့တယ်လို့မရှိဘူးမေ့သွားလို့ရှိရင်လွတ်သွားလို့ရှိရင်လွတ်မှသိတာပဲအလွတ်အမေ့လဲပြီးတော့မှတ်မိတာတွေအကုန်လုံးများလာတာပဲဒီမှာလူတွေလို့လဲလွတ်မှသိတယ်ကြာချင်လည်းမလွတ်ဘူးအဲ့ဒါဟာအတိတုညာတုဖြစ်ခြင်းအကြောင်းပေါ်သမျှအာယုန်တွေကိုပေါ့လေအကုန်လုံးစီရင်သုံးသပ်ဆုံးဖြတ်ချက်ချနိုင်တဲ့ဥပဒနာညာနေပေါ့ဒါလည်းအစိတ်ပိုင်းတစ်ခုပဲ ဝိရိယတွေလည်းမှားလာတာပဲအရင်ကဆိုအဆက်ရတာရှိတယ်တခါတခါရော့တော့တာရှိတယ်တခါတခါတက်လာတာရှိတယ်အဲဒါမှမှားနေတယ်ဝိရိယကအရှိန်နဲ့တခါတည်းသွားနေတာပဲအဲဒါလည်းပဲအတိအကျဉာဏ်တူရခြင်းအစိတ်ပဲတစ်ခုပဲအဲတော့ကိလေသာလက်မခံပယ်လန်းတဲ့သဘောတွေကိလေသာစိတ်ကကြီးပြီးတော့ဗောလေ ပီတိတွေလည်းဖြစ်လာတယ်ပီတိအကြီးစားကြီးဒီနှစ်သိအာရမှုပီတိတွေကလည်းဖြစ်လာတာပြောရတာပဲယောဂီရတာလည်းပြည့်တယ်ဆိုတာမရှိတော့ကိုယ်စိတ်ပါအေးချမ်းလာတယ်ပတ်သက်တွေလည်းဖြစ်လာတော့ပြီးတော့ရာဂဒေါသအစရှိတော့လေကိလေသာတွေလှုပ်ရှားတာမရှိတော့ပဲနဲ့ငြိမ့်သက်မှုပေါ်လေအဲ့ဒါတွေလည်းဖြစ်လာတာပဲဒါဒီတူရဲ့အစိတ်ပိုင်းတွေပါ နောက်တစ်ဖက်ရောက်သွားတဲ့အခါကျတော့ဗိမြတ်စွာတဲ့ဗိမြတ်စွာရှုနိုင်တဲ့အသာလေးပါလေလမ်းကောင်းကောင်းကိုကားကောင်းကောင်းနဲ့ပေါ့အတိုက်ဆရာခိုက်ဆရာမရှိပဲတဲ့တက်တော့တက်တာကာမောင်းသွားတဲ့ပုဂ္ဂိုလ်လိုပေါ့လေဟွန်းဗိမြတ်နေတာပါတိတ်လည်းအာမဆိုင်ရဘူးပြီးတော့ရော့နေတာလည်းမရှိဘူးဗိမြတ်တဲ့ဒီ အဲဥပ္ပခါဆိုတာပေါ့လေဒါတွေလည်းဖြစ်လာတာပဲအဲ့ဒါအတိတုညာတူရဲ့အစိတ်ပိုင်းနေပါတနည်းအားဖြင့်လည်းအတိတုညာတူရသူရဲ့အကြောင်းတရားတွေပဲဖြစ်လာတာပဲဟွန်းအဲ့ဒါဘုဇင်နေခေါ်ပါတယ်ဘောဓိအင်္ဂဆိုတာပေါ့လေအတိတုညာတူရဲ့အစိတ်ပိုင်းနေတဲ့အတိတုညာတူရသူရဲ့အကြောင်းတရားတွေတဲ့ဒါတွေဖြစ်လာတယ် အဲ့ဒီအခြေအနေတော့ရောက်လာပြီဆိုလို့ရှိရင်နိဗ္ဗာန်သွားရာလမ်းကြောင်းကြီးအင်္ဂါတွေလည်းပဲဆုံးလာတာပဲလမ်းကြောင်းကြီးပွင့်ပြီးတော့ဗောလေအဲ့ဒီမှာအင်္ဂါတွေလည်းဆုံးလာတာပဲပေါ်တိုင်းအာယုမလွတ်တမ်းမှတ်နိုင်ဖို့ရာအတွက်အပူရိပြင်းအားဆိုင်တဲ့ဝိရိယရေအဲ့ဒါလည်းအရှင်ကြီးကောင်းလာတဲ့ဝိရိယ အဲ့ဒါလည်းပဲနိဗ္ဗာန်သွားရလမ်းကြောင်းကြီးဟိုရအင်္ဂါတရားအစိပ်ပိုင်းတစ်ခုပါတတိတွေလည်းပဲခါကျမလွတ်တမ်းလို့လို့ဖြစ်လာတယ်သိဖို့လေးတွေကစဒါလည်းပဲနိဗ္ဗာန်သွားရလမ်းကြောင်းအစိပ်ပိုင်းတစ်ခုပဲသွားတော့တတိကောင်းတော့စိတ်ဆူဆီးမှုသမာဓိတွေလည်းဖြစ်လာတယ်ကျာတို့သာဆက်ရှိတဲ့ကိဋ္တိသာတွေနဲ့လှုပ်ရှားမှုရှိပဲနဲ့ ငြိမ်ငြိမ်စိမ်စိမ်လေးတခါလည်းဖြစ်လာတာဝိရိယသတိတမာတိခေါ်တယ်တမာတိခန္ဓာတမာတိသိက္ခာပေါ့လေတမာတိသိက္ခာဒါလည်းဖြစ်လာတာသုံးခုအခုလည်းမစိမ်နဲ့ချိန်စားကြိုက်ပြီးတော့သဘောမှန်လေးလည်းသိလာတာသမကမ္မဒသမအာအဲသမာဓိတိမဲ့ခင်ပေါ့လေပညာမဲ့ခင်လေ အဲ့ဒါတွေဖြစ်လာလို့ရှိရင်ကိလေသာမျိုးဝါစပြတ်သွားတာခုနဝိရိယတတိသမားကြီးဖြစ်နေတဲ့အခါမှာစိတ်ထဲမှာကိလေသာတွေဖြစ်ခွင့်မရဘူးငကွာလည်းပဲတိလပြည့်စုံပြီးသားဖြစ်နေတော့သမဘာချသမကမ္မရသမာဇီဝဆိုတာမှန်စွာလို့မှန်စွာပြောသဘောကြောင့်လည်းမှားနေတယ်ဆိုတော့တိလမဲ့ခင်ကလည်းပြည့်စုံနေတယ်တိလသိက္ခာသမာဓိသိက္ခာပညာသိက္ခာကိုလည်းအဲ့ဒါတွေပြည့်စုံလာတာပဲ မြတ်စွာဘုရားရဲ့သာသနာ၃ရပ်ပြည့်စုံလာတာပဲအဆုံးအမတွေကိုမှဒီစားပြုလာတာပဲအာကောင်းပါကောင်းနဲ့ဒီစားပြုလာတာပဲဒါပေမဲ့မမြဲသေးဘူးပေါ့လေဟွန်းဒီလသိက္ခာနဲ့အကျဉ်းစားကိလေသာတွေကိုပယ်ရှားနိုင်ရှောင်ရှားနိုင်တယ်သမာဓိစိတ်ခံတွေကစိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေကိုကာကွယ်နိုင်တယ်ဖြစ်လာရင်ကုစားနိုင်တယ် ပညာသိခံတဲ့ကမျိုးကိလေသာကပြတ်ပြီးတော့ညီညီတက်တက်ကလေးပေါ့လေအေးချမ်းချမ်းလေးဖြစ်လာတာအဲမဂ္ဂင်၈ပါးတဲ့အဲဒီမဂ္ဂင်၈ပါးဟာအေးရင်တဲ့ရှင်ရဲ့ကင်းတဲ့နိဗ္ဗာန်သွားရလမ်းကြောင်းကြီးအဲ့ဒီလမ်းကြောင်းကြီးမှာသူအစိတ်ပိုင်းစကားလေးတွေရှိပါတယ်အဲ့ဒီစကားလေးတွေအကုန်လုံးပွင့်လာရဲ့ အဲ့ဒါတတိပဋ္ဌာန်ပွားလို့ရှိရင်အလိုလိုဖြစ်လာတာပဲဓမ္မဘယ်လောက်ကောင်းမလဲတတိပဋ္ဌာန်တစ်ချက်ခုတစ်ချက်ပေါင်းများစွာသူကဆိုအလိုလိုပြတ်သွားတာပဲတတိပဋ္ဌာန်တရားပွားလိုက်တာနဲ့ပဲဉာဏ်နဲ့သက်ဆိုင်ရာတွေအကုန်လုံးဒီထဲမှာအကျုံးဝင်ပြီးတော့ပါဝင်လာတာပဲအမှန်ကောင်းတဲ့တရားဒါကယောဂီတွေအထုတ်တဲ့ယောဂီပုဂ္ဂိုလ်တွေမှာဖြစ်တတ်တာပါ ဒါကြောင့်ဘုန်းဘုရားကစပြီးတော့ဟောလေပေါ်လာကမြရှုခွဲအာယုန်တွေကိုယူစီသေးရှုမှတ်နေတာဟာအထက်တန်းစားကုသိုလ်တရားတွေကတော့ကုသိုလ်တရားတွေကိုတော့ပွားစီဖို့ပေါ့လေယူစီသေးပြုနေတယ်ညီပါရဲ့ အဲ့လိုယူတည်တည်မချူတဲ့အခိုက်အတန့်မှာတော့ဟောလားရှေ့မမှတ်မိပဲနဲ့ပေါ့လေမိသွားတာတွေဒါဖြစ်ပါလိမ့်မယ်အဲ့ဒါဟာမယုံမသိပမာဒမယုံသိလို့ပမာဒဖြစ်တယ်ဆိုတာပေါ့လေ အဲ့ဒါကောင်းကောင်းနားလည်ပြီးတော့အဲ့ဒီပမာဒမကတ်ရအောင်လို့အလုံးလုံးပြီးဟေးဆိုလို့ပြအလုံးနဲ့တူအောင်အကျိုးရများအောင်ပေါ့လေဒီလုံးရဲ့အကျိုးကိုနားလည်ပြီးတော့မျက်မျက်နှာတို့တံပိုးထားပြီးတော့ရေရိုတည်လေးစိစိဆက်ဆက်အချိန်ချန်လာထားပြီးတော့ဇန်တဲ့ချိန်ဒီမှာပေါ့လေယန္နာယန္နာပြီးတော့ပြုတော်မျိုးမဖြစ်ရအောင်ကြိုးစားအထောက်ချဖို့ပါပဲ။ ဒီနေ့တော့ဒါပဲပြောနေအောင်ပါပဲ။